တမန်တော်ဝတ္ထုအခန်းကြီး19အငယ်1မှ9ထိုနောက်အမ်ဖိပေါလိမြို့အာပေါလောနီမြို့ကိုရှောက်သွား၍တက်တာလောနီမြို့သို့ရောက်ကြ၏ထိုမြို့မှာယူဒတရားဇေယရှိ၏ပေါလုသည်မိမိထုံးစံရှိသည့်အတိုင်းထိုဇေယသို့ဝင်၍ဥပုံနှင့်သုံးရက်တွင်ကျမ်းစာကိုအမိပြု၍ထိုသူတို့နှင့်ဆွေးနွေးနှီးနှောသဖြင့်ခရစ်တော်သည် အသေးခံရမည်တေခြင်းမှ ဖြန့်မြောက်ရမည်။ငါဟောပြောသောယေရှုသည်ခရစ်တော်ဖြစ်သည်ဟုသောအကြောင်းအရာတို့ကိုရှင်းလင်းစွာ ဖွင့်ပြလေ၏။ထိုသူအချို့တို့သည်ယုံကြည်ခြင်းသို့ရောက်၍ပေါလုတိလတို့နှင့်ပေါင်းဖော်ကြ၏။ဖျားကိုကိုးကွယ်သောဟေလသလူအပေါင်းတို့နှင့်ထင်ရှားသောမိမအများတို့လည်းယုံကြည်ကြ၏။ယူဒလူတို့သည်ဆိုးရုပ်လျက်ပေါ်သောသူအချို့တို့ကိုခေါ်၍ လူများကိုစုဝေးစေပြီးလျှင် မြို့၌အုတ်အုတ်သဲသဲပြုကြ၏။ယာသုန်၏အိမ်ကိုဝိုင်း၍သူတို့ကို လူများရှေ့သို့ဆွဲထုတ်ခြင်းငှါရှာကြ၏။မတွေ့လျှင်ယာသုန်နှင့်ညီအစ်ကိုအချို့တို့ကိုမင်းအရာရှိတို့ထံသို့ဆွဲငင်၍လောကီနိုင်ငံကိုမှောက်လှန်သောဤသူတို့သည်ဤအရပ်တိုင်အောင် ရောက်ကြပါပြီ။ယာသုန်သည်လည်းသူတို့ကိုလက်ခံပါပြီ။ထိုသူအပေါင်းတို့သည် ကဲသာဘုရင်၏အမိန်တော်ကိုဆန့်ကျင်ဘက်ပြု၍ယေရှုအမည်ရှိသော ရှင်ဘုရင်တပါးရှိသည့်ဆိုတတ်ပါ၏ဟုဟစ်ကြော်လျက်မင်းအရာရှိမှဆ၍စုဝေးသောသူတို့၏စိတ်ကို ထိုတို့သောစကားအားဖြင့်နှောက်ယှက်ကြ၏ထိုအခါယာတုံမှဆ၍ကျွင်းသောသူတို့ကို အာမခံပေးစီပြီးမှလွတ်လိုက်ကြ၏အငယ်30မှ35 ညအခါညီကိုတို့သည်ပေါလုနှင့်တီလကိုဗေရိမြို့သို့ချက်ချင်းလွှတ်လိုက်ကြ၏ထိုမြို့သို့ရောက်လျင် ယူဒတရားစရသို့ဝင်ကြ၏ဗေရိမြို့သားတို့သည်တက်တာလောနိမြို့သားတို့ထက် ထူးမြတ်သဖြင့်အလွန်ကြီးညိုသောစေတနာစိတ်နှင့်နှုတ်ကပတရားတို့ကို ခံယူ၍မှန်သည်မမှန်သည်ကိုသိခြင်းငှာကျမ်းစာကို နေ့တိုင်းအစဉ်စိစိကြည့်ရှုကြ၏ ထိုကြောင့်ယုဒလူအများတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏အတရေထင်ရှားသောဟေလတမိမတို့နှင့်ယောက်ျားအများတို့သည်လည်းယုံကြည်ကြ၏ပေါလုသည်ဘေရိမြို့၌ဘုရားသခင်၏နှုတ်ကပတရားတော်ကို ဟောပြောသည်ကိုတက်တာလောနိမြို့သားဖြစ်သောယုဒလူတို့သည်ကြားသိရလျှင်ဘေရိမြို့သို့လာပြန်၍လူများတို့ကို တိုက်တွန်းနှိုးဆော်ကြ၏ထိုအခါညီကိုတို့သည် ပေါလုကိုပင်လယ်လမ်းဖြင့်သွားစေခြင်းငှါချက်ခြင်းလွှတ်လိုက်ကြ၏။သိလနှင့်တိမောသေတို့သည် နေရစ်ကြ၏။ပေါလုကိုပို့သော သူတို့သည် အာသင်မြို့တိုင်အောင် ပို့ဆောင်ပြီးမှသိလနှင့်တိမောသေတို့ကို အလျင်အမြန်လာစေခြင်းငှါမှာစာကိုခံ၍ပြန်ကြ၏။ပေါလုသည်အာသင်မြို့၌ တိလနှင့်တိမောသေတို့ကိုငန့်လှင့်၍နေစဉ်တွင် ထိုမျိုးသည်ယုတ်တုတို့နှင့် အပြစ်ရှိသည်ကိုမြင်လျင်စိတ်ပူပန်ခြင်းသို့ရောက်၏ထိုကြောင့်တရားစရ၌ယူဒလူမှဆ၍ဖျားကိုကိုးကွယ်သောသူတို့နှင့်၎င်းလူများစုဝေးရာရ၌နေတိုင်းတွေ့ကြုံသောသူတို့နှင့်၎င်းဆွေးနွေးနှီးနှောခြင်းကိုပြု၏ထိုအခါအေပိကုရုတပည့်တို့နှင့် တတောအိတ်ပညာရှိအချို့တို့သည် ပေါလုနှင့်ဆိုင်ပြိုင်၍အချို့ကဤမရေရာသောလူသည်အဘယ်သို့ပြောခြင်းတည်းဟုဆို၏အချို့ကလည်းဤသူသည်တကြွတန်နိုင်ငံနတ်ဖျားတို့၏အကြောင်းကို ဟောပြောသောသူဖြစ်ဟန်ရှိသည်ဟုဆို၏ဆိုသည့်အကြောင်းကားပေါလုသည်ယေရှု၏တရားနှင့်ထမြောက်ခြင်းတရားတည်းဟုသောအေဝံဂေလိတရားကို ဟောသည်ထိုအခါထိုသူတို့သည် ပေါလုကိုခေါ်၍ အာရေတောင်သို့ဆောင်သွားပြီးလျှင်တင်ဒီဟောပြောသောဤအယူဝါဒတစ်ကိုငါတို့တိအပ်သလိုငါတို့မတိမကျွမ်းဘူးသော အရာတို့ကိုတင်ဒီကြားပြော၏ထိုအရာများကအဘယ်သို့ ဆိုလိုသည်ကိုငါတို့သိကျင်ပါသည်ဟု ဆိုကြ၏အာတင်မြို့သူမြို့သားအပေါင်းတို့နှင့်ဧည့်သည်များတို့သည်တည်င်းစကားကို ကြားပြောခြင်းနားထောင်ခြင်းအမှုမှတပါ အခြားသော အမှုဖြင့် ကာလကို မလွန်စေတတ်ကြအငယ်22မှ28ထိုအခါပေါလုသည်အာရီတောင်ပေါ်၌ရပ်လျက်အချင်းအာတင်လူတို့တင်တို့သည်ခတ်သိမ်းသော အရာတို့၌နတ်ဖျားတို့ကို အလွန်ယိုသည်တတ်ကြသည်ကိုငာမြင်ပါ၏လမ်း၌တွား၍တင်တို့၏ဖျားများကို ကြည့်ရှုသည်တွင်ငါတို့မတိသောဖျားသခင် အဖို့ဟု၍အခေယတင်သော ရစ်ပလင်တစ်ခုကို တွေ့ပါ၏။သင်တို့သည်မသိဘဲလျက်ကိုးကွယ်သောဘုရားသခင်၏အကြောင်းကိုငါဟောပြော၏။လောကဓာတ်မှစ၍လောကဓာတ်၌ရှိလေသမျှသောအရာတို့ကိုဖန်ဆင်းတော်မူသောဘုရားသခင်သည်၊ကောင်းကင်နှင့်မြေကြီးကိုအစိုးရတော်မူသောအရှင်ဖြစ်၍၊လူတို့လက်ဖြင့်လုပ်သောဗိမာန်၌ကျိန်းဝပ်တော်မူသည်မဟုတ်။ဘုရားသခင်သည်ခပ်သိမ်းသောသူတို့အားဇီဝအသက်နှင့်တကွ ထွက်သက်ဝင်သက်မှဆ၍ခတ်သိမ်းသောအရာတို့ကို ပေးတော်မူသောအရှင်ဖြစ်၍တစုံတစ်ခုကို အလိုတော်ရှိတကဲ့သို့လူတို့လက်ဖြင့်ကျွေးမွေးခြင်းကိုခံတော်မူသည်မဟုတ်ဘုရားသခင်သည်မြေပြင်လုံး၌နေရသော လူအမျိုးမျိုးတို့ကိုတသွေးဒီနှင့်ဖန်ဆင်းတော်မူ၍သူတို့အားခွဲဝေစီမံသောအချိန်ကာလကို၎င်းသူတို့၏နေရာအပိုင်းခြားကို၎င်းမှတ်သားတော်မူ၏အကြောင်းမူကား လူတို့သည်ဘုရားသခင်ကိုရှာဆန်းသဖြင့်တွေ့ကောင်းတွေ့ကြလိမ့်မည်အကြောင်းဒီသို့ဆိုတော်လဲဘုရားသခင်သည်ငါတို့တွင်အဘယ်သူနှင့်မျှဝေးတော်မူသည်မဟုတ်ငါတို့သည်ဘုရားသခင်အားဖြင့်အသက်ရှင်လျက်လှုပ်ရှားလျက်ဖြစ်လျက်ရှိကြ၏ထိုတို့နှင့်ညီတင်တို့တွင်လင်္ကာဆရာအချို့တို့ကငါတို့ဒီကားຫນွယ်တော်သားပင်ဖျားမျိုးပင်ဖြစ်ကြလေစွာဟုဆက်ဆိုတည်း အငယ်29မှ34ထိုတို့ငါတို့သည်ဘုရားသခင်အမျိုးအနွယ်ဖြစ်လျက်နှင့်လူတို့အတက်အကြံစီအားဖြင့်ထုလုတ်သောရွှေရုပ်ထုငွေရုပ်ထုကြောက်ရုပ်ထုနှင့်ဘုရားသခင်တူတော်မူသည်ဟု မထင်မမှတ်အံ့ဘုရားသခင်သည် မိုက်မဲသောအချိန်ကာလတို့ကို အမှုမထားဘူးတော်လဲယခုမှကိုအပြစ်ကိုမြင်၍နောင်တရကြလောဟု ခတ်သိမ်းသောအရက်တို့၌ရှိသော လူအပေါင်းတို့အားပြညတ်တော်မူ၏အကြောင်းမူကားခံထားတော်မူသောသူအားဖြင့်လောကီသားတို့ကိုဖြောက်မှတ်ခြင်းတရားနှင့်ညီလျော်စွာစစ်ကြောစီရင်မည်နေ့ရက်ကို ချင်းချက်တော်မူပြီးထိုသူကိုတေခြင်းမှထမြောက်စေတော်မူသောအားဖြင့်ခတ်သိမ်းသောလူတို့အားယုံလောက်သောတက်တွေကို ပြတော်မူပြီးဟုပေါလုဟောပြော၏ သေသောသူတို့၏ထမြောက်ခြင်းအကြောင်းကို ကြားရလျင်အချို့တို့သည်ကဲ့ရဲ့ကြ၏အချို့တို့ကဤအမှုမှာတင်း၏စကားကိုငါတို့သည် နောက်တဖန်နားထောင်ဥမီဟုဆိုကြ၏ထိုတို့ဆိုကြသောအခါပေါလုသည် ထိုသူတို့အထက်မှထွက်သွားလေ၏လူအချို့တို့သည် ပေါလု၌မိဝဲစည်းကပ်၍ယုံကြည်ခြင်းသို့ရောက်ကြ၏ထိုသူတို့အဝင်ဒေယောနုတိအမည်ရှိသော အာရေတောင် မင်းတယောက်ဒါမရိအမည်ရှိသော မိန်းမတယောက်မှစ၍အခြားသောသူ ရှိကြ၏။